၄ခုတကုနာကွယ်နေ့တိမ်ပေါ်၌ဟောကြားတော်မူသောဩဝါဒတရားတော်ဆရာဘုရားချုံကြပါဘုရားခင်ဗျဒီဟာပါဠိမှာပြောတဲ့ဘုလိုရဲ့ငါတို့ကလည်းဘုရားကိုသိရအစိတ်ခံနေရောဘုရားအမျိုးရဆန်ညာ နောက်အဆင်ပြေတဲ့ပုဂ္ဂိုလ်အသက်သေးရဒီလိုမှန်ရမှာပြောတော့မှာနောက်ကြအောင်လို့နောက်ကြအောင်ပြောဒီဟာအထုတဲ့ပုဂ္ဂိုလ်ကြီးကြိုးစားပြီးအထုကြပါလို့ဒီကြီးကသက်သက်သက်တော်တော်ဒီဟာအထုရတဲ့သရဏကြောင့်ညို့တော့အထုရတာတရားတစ်ချက်ကဆိုရင် ရားပွင့်တော်မူသောသာသနာပေါ်ဝင်ပြီးကြတာလားသူတဲ့ပုဂ္ဂိုလ်တွေတရားထုတ်ကြတာပဲညာအဖြစ်ညာနာပြရတယ်ညာပါတယ်အနာမရှိတဲ့ပုဂ္ဂိုလ်တွေအင်းနဲ့ရှိရနောက်ပိုင်းကြတော့မှတရားအမှုထုတ်ခွင့်နဲ့ဟောလို့ပေါက်ပြန်ပြီးရှိတာတော့နောက်ပိုင်းစာတော်ကအနာကောင်းပါအခုလည်းပဲဒီတိုင်းနဲ့ဘုရားနဲ့တရားဆုံးမအတိုင်း ယိုတွေကျင့်တာတွေဟာကောင်းနေတာပဲတရားဖွင့်လာတာဟောလာတဲ့ယဟန်တွေလိုပါပဲဒီကလည်းကောင်းအောင်ကျင့်သမာဓိလိုပဲမာရီကမ္မထာဆက်နိုင်လို့ရှိရင်အာထုမာရီမဟုတ်ရင်လည်းဝိပဿနာကမ္မထာအာထုဝိပဿနာကမ္မထာအာထုဆိုတဲ့အရေးကြီးတယ်သမာဓိအာထုကိုလည်းတူကြရင်ကြီးတယ်ဝိပဿနာတရားအာထုမှာမဉ္ဇဉ်ပူဉ္ဇဉ်နိဗ္ဗာန်ကိုရောက်ပြီးတော့သွားနိုင်တာ အဲဒါကြောင့်အောင်လို့ပဲအထုရနှကောင်းပါလေဘုရားကနော်ကောင်းသောကျင့်တဲ့ပြည့်စုံတယ်ဆိုတာအဲဒါပဲသီလနဲ့ကောင်းခြင်းဓမ္မကြီးပညာတွေကျင့်မယ်ဘုရားပွင့်တော်မူသောကပုဂ္ဂိုလ်တွေသုတိပါဏကောင်းကောင်းအကုန်လုံးပြည့်စုံတာပဲနောက်ပိုင်းကျတော့တယ်မကျင့်တဲ့ပုဂ္ဂိုလ်တွေတယ်မပြည့်စုံတာလည်းရှိတာပဲကျင့်တဲ့ပုဂ္ဂိုလ်တွေပြည့်စုံကြပါအခုကလည်း မြတ်စွာဘုရားကြီးဆုံးမတော်တဲ့မြေအောင်ဒီလိုဆိုတော့အထုတ်ခြင်းမှုလိုပါလေဒီတက္ကနာတော်လောအပြည့်နဲ့တဏှာဟုတ်တဲ့ပုဂ္ဂိုလ်တွေတော့နေနိုင်နေများလေးဘုရားလောက်ဖြစ်ဖြစ်ဆယ်လောက်ဖြစ်ဖြစ်ပြည့်များဖြစ်ဖြစ်နေများလေးကျိုးစားအထုတ်ကြရင်ကုသိုလ်ရှိဖြစ်တော့အနာကောင်းပါလေကျိုးစားပြီးအထုတ်ကြရပါဘုရား။ရာအာမထုတ်ဝိပဿနာတရားအထူးအလုံးစုံအာမထုတ်လည်းပဲ အထုပ်ပြီးသားပုဂ္ဂိုလ်တွေကတော့တတ်မြင်နေတဲ့တနေ့ကိုအဲနာယဝဲဖြစ်စေတနာယဖြစ်စေနာယဖြစ်စေတတ်မြင်နေရအားရအခါအထုပ်ကိုကောင်းပါတယ်တတ်မြင်အထုပ်တော်ကိုဒီတော့ဝိနည်းပိသာဘုံနဲ့ဆန့်ကျင်ဘက်တွေကတော့ကင်းအောင်ကျင့်မှုရတဲ့ရေးကြည့်ပါရဲ့ဒီကဘာဒီကမိမိကြောင်းယူပြီးတော့ မကြည်ညိုပဲနဲ့ဆဲရဲဝယ်မဖြစ်အောင်ကြည်ညိုပဲနဲ့ပြည့်စုံအောင်လို့ကောင်းကောင်းနေဖို့ရအရေးကြီးပါတယ်။အဲဒီလိုလည်းကောင်းကောင်းမနေပါကြဖို့ပါပဲ။ဒါကသူကြတော့ဒီကလည်းအမှားပေးအောင်မရှိနေ။ဒီတရားတွေတော့သိပြီးမဟောပါဘူးဒီတရားကျိုးစားအထူးကြောင့်ဒီတိုက်တွန်းပါလေတိုက်တွန်းတဲ့အတိုင်းကျိုးစားပြီးအထူးကြောင့်အဲဒီ ဒုံဘာရီတာမဟုတ်ဘူး။ဒါအဟောင်းနေလည်းပဲဒီမှာလာပြီးတော့တရားတစ်ချက်ဆက်ကြောင်းလာပြီးအရှိသကူတွေရှိရတယ်။နာကကောင်းတဲ့ပုဂ္ဂိုလ်တွေပါလေသူတို့လည်းဒီလိုနေရာလာအထုအပြည့်နေရာစဉ်အထုရှင်လည်းပြည့်ဘူး။ဒီမှာအထုပြရတဲ့အစဉ်သင်းပါဓမ္မကြီးကလည်းထောက်ပပူဇော်နေကြတာ။သာသာရအရှင်ပြေးနဲ့နာကောင်းပါလေ။ကျေးဇူးပြီးတော့အထုကြောင့်ရသော်စိတ်သာသနာတော် မိမိကိုယ်တိုင်ကကောင်းမှုကျင့်နေလို့ရှင်သူတော်အားတွေလည်းကောင်းမှုကျင့်ရဘုရားလည်းပဲဟောပြောနေတိုက်တွန်းနိုင်တယ်ငါကောင်းတယ်သာသနာတော်ဘုရားရှင်အကြောင်းဤကံကြီးအကြောင်းဆွေးပြခြင်းအကြောင်းဖြစ်ပါတယ်အဲဒါဒီစောစောအထေကြဖို့ရဒီကထပ်ပြီးဒီကတော့တတိပေးတိုက်တွန်းမှာတိုက်တွန်းတဲ့အတိုင်းကျေးဇူးအားထုတ်နိုင်ကြပါစေ။ တချို့လည်းဆင်မပြေတာလေးလေစာရေးဦးချွေးနေတာတွေလည်းနည်းနည်းပါးပါးရှိအဲဒါလေးမှားဟိုမှာပြေးတာတဲ့စာအုပ်လေးကြည့်ပြီးတော့ထပ်ပြီးတော့ပြင်ဖို့တောင်းရှိတဲ့ပုဂ္ဂိုလ်အဲဒါပြောလို့ခါရပြောတယ် ဆုံးမပြောရစီရဆုံးမအဲ့ဒါအာနာယိတာလာပြီးတရားထုကြတာကိုလည်းကျိုးရှိအောင်လို့အထုတယ်ကိုကျိုးရှိပြီးတော့တရားတွေလည်းကျိုးရှိအောင်အာနာယိတာမှာအထုတဲ့ပုဂ္ဂိုလ်တွေလည်းပဲအနောက်ရှေ့မဖြစ်အောင်လို့ကျေးဇူးတော်အထုကြဖို့ပါပဲဒါပါပဲဒါဓမ္မလက်တော်မလေးရအောင်ကျေးဇူးတော်အထုကြဖို့ရဒီကအထူးတိုက်တွန်းပါတယ်တိုက်တွန်းတဲ့အတိုင်း ယူသာအထောက်ကြဖို့ယူသာအထောက်ခြင်းနဲ့မိမိတို့အကျိုးတွေလည်းပြည့်စုံပြီးတော့သွားမှာအဲဒီလိုမိမိတို့တော်တဲ့အကျိုးတွေပြည့်စုံပြီးတော့ကိုယ်စိတ်နဲ့ပြချမ်းသာကြပါစေ1344ခုနှစ် တဆုံလာပြည့်နေ့သာသနာမလဝိသောရဏီတိန်တော်ကြီးအတွင်း၌ဟောကြားတော်မူအပ်သောဩဝါဒတရားတော်ဒီလိုမျိုးရဲ့ဒီကအရင်ကြောင့်ဒီကနေ့ပြောကြရမှာ ကြီးပြောတယ်ဒီချက်ချက်ရှင်းအောင်မလို့ဒီသမားကြီးခင်ဗျားရဲ့အဆက်ရှိဘောဒီမောဘောဒီမောစားကြတယ်လို့တော့ပြင်မှုရိုးရိုးဒီလိုစားရတဲ့ကိုပြင်မှနေမှနာမည်ကိုအဲ့ဒါပြပြလို့အတော့ဘုရားကိုလည်းအထူးကြောပါ တော်သာဆရာတွေရဲ့အများအားဖြင့်ဒီကိန်းအဲဒီလိုလည်းမျိုးတွေလိုက်လာပြီးအခုကဒီလိုအဲဒီနေ့သာဒီလာကိုနေတိုင်းနေတဲ့ဒီမှာသာဒီမောပြဘလို့ပြရတယ်အဲဘုဘုံတော်တော် ဒီလိုဒီလိုလုပ်ကြတယ်ကျူတော်အထောက်အဒီလိုကြတဲ့ပုဂ္ဂိုလ်ရဲ့စင်တိုင်းပြောင်းအချိုးကြောင်းချိုးကြတဲ့ပုဂ္ဂိုလ်တော်ကြီးရဲ့ချိုးချိုးလိုက်ကြအောင်လည်းအထောက်ချိုးကြတဲ့နေရာနေရာကြောင့်ဘာမှသိကြည့်ကြလို့ပါလေအဲအဲသူ့ရဲ့ပြောကြံပြောအောင်မနက်ကြီး 1334ခုနှစ်ကဆုံလကွယ်နေ့တာရဏမလသာသနာမလဝိသောဒနီတိန်တော်ကြီးအတွင်၌ဟောကြားတော်မူအပ်သောဩဝါဒတရားဒေသနာတော်ရရှိရရမှာပါဘူးရရရှိစေကြပါ ဒီကြရည်အင်းအင်းအင်းဒီကြည့်ကြည့်ရင်ရှိတယ်။ဒါကဆရာမရဲ့ဒီကနေ့အိတ်စီကြီးဒီလိုတော့ဘုရားဟောထား ဒီလိုမှတရားရောစာရုပ်ဖြစ်နေရမယ်ဒီစီရင်ဘာမှလည်းကနေဒီကုလည်းဒီစီရင်ကြရတဲ့မှာပေါ်နေတယ်ကျေပြန်တော့အကြည့်ဆွေးရင်ဆွေးလို့ဒါစီရင်ကြရတယ်ဟန်တော်လေးဒီနေ့ဒီနေ့နာတော့ဘူးဒီလိုလည်း နာမည်ဆဲနေတဲ့စီရင်နေစီရင်မြတ်စွာဘုရားသာသနာတော်ကျမ်းမှာယောက်ျားနဲ့ပုဂ္ဂိုလ်ရဲ့ဘုရားအလိုတော်နဲ့ဒီသစ္စာသမာဓိပညာရှင်းနေရှင်းနေနာမောသောရေကောင်းတာပါပဲဘောဒီသိဝန္တာရေကောင်းရည်ကြီးတာ ဒါသမားကြီးပညာရှင်နဲ့ပြည့်မွရာဒီသားတဲ့ဒီသားကတော့အချိန်အနေနဲ့အရေးကြီးတယ်သမာဓိပညာရဲ့ဖြစ်သူအရင်ဝိပဿနာတရားအားဖြင့်သမာဓိရဲ့ဖြစ်တာများဖြစ်ပညာရဲ့ဖြစ်တာများရှိလို့ဝိပဿနာရှိရဲ့အင်းရေးကြီးတာအထူးကောင်းဒီလိုမျိုးကြားလို့ထားရတဲ့မြေကြီးယောဂီတွေရောမြေသားယောဂီတွေရောဟာနေရော ဆရာအထုံနေတဲ့အဲဒီကိုယ်တော်ရှိရှိနေတာပဲခါရလာတဲ့မှာရည်ရည်ရဲရဲကိုယ်ခါရလာတဲ့မှာစီစီတော့ဘောကုသိုလ်ကောင်းမှုတွေအကောင်းကျိုးတွေဘယ်လိုလဲသိနေနေကိုယ်ရင်ကဝေရနာရင်နာဒေရှင်နဲ့ဆင်းရတာမသိရဘူးအဲဆင်းကျင်တာနိဗ္ဗာန်ရောက်ဖို့ဆင်းတယ် လောကကြီးမှာတ attva ကြီးဘုံလုံးဆောက်ပြီးတော့စဉ်းစားကြည့်ရဲ့ရှင်ရဲ့တ attva ကြီးသိနေရတာပဲဒေသနာသိနေရတာဘုဘောဒီနာနေသွားတဲ့ဘုဘောဖြစ်ပြီးအောင်ရတဲ့ကောင်းအဲ့ဒါကလည်းဒါလည်းဒီမှာမဟုတ်ဘူးတော့ကြောင်း လည်းနားရကောင်းတယ်မိတို့လည်းဘုလိုဒီမြင်ရတဲ့ဒီဖြစ်ပြီးတော့ဟာဖြစ်နေတဲ့ကာကလာဒီလိုဆိုတော့အတူတူရည်ကြီးပါဘုရားမှာတော့ဆရာတော်ကြီးကြားတဲ့အခါသူ့မနေုံမှာပဲဒီကထပ်ပြီးတော့ပြောနေမလို့အောင်ပြောရတယ်နဲ့အားပြရတာပေါ့ဒီမှာလာရနေတော့ တရားမြင်ကြတဲ့အတိုင်းဘုရားရဲ့ပြည့်စုံသောအထုပ်ရည်ကြီးကဘုရားရဟန်းတွေလည်းခဏနေခဏပဲရာဇရက်ကလေးကျိုးစွာအထုပ်လိုပါတယ်။ဒီနေ့စဉ်စဉ်9ရက်လောက်ပါတဲ့ကျိုးစွာအထုပ်ရောက်9ရက်လောက်ကျရင်အထုပ်မာရီဖြစ်တာများတာဖြစ်ညာတော့ဖြစ်ညာလည်းဖြစ်တာများတာဖြစ်တတ်ပါ လူတွေအားလုံးပဲဘောဝဆိုတာဆိုရင်တော့သလားတော့အဆုလို့ရှိရဲသမာဓိဉာဏ်ဖြစ်ရမှာဘူးဉာဏ်ဉာဏ်ကြောင်းလူတွေကိုအထုံးလူတွေအားလုံးကိုစမ်းမအောင်ဆရာသမားရဲ့ညွှန်ကြားတဲ့အတိုင်းမျိုးရပါနာမှာဖြစ်ပေါ်နေတဲ့ယုံနာနေကြရှိနေပါပဲဘောဝတရားစပြီးတော့ဘာပေါ်ပေါ်လာလေး ဖြည့်ပြီးရဖိုက်လာရှုနေကြရလို့နေတယ်။အဲဒီပြီးပြီးကောင်းလာလို့ချင်းယုံနဲ့နာနဲ့ပိုင်းခြားပြီးလာခဏမစဲဖြစ်တဲ့နောက်ပြီးတော့အနိစ္စဒုက္ခအနတ္တတဲ့ကိုယ်ဝိညာဉ်နဲ့ဆင်းရဲပြီးအဲဒီလိုပြီးမှဥပဒနာများဖြစ်ဖြစ်တာကတရားတော်နဲ့တရားထုတ်ပုံနဲ့ပြကြပါဘာဝနာခန္ဓာ၅ပါးရဲ့ဖြစ်ဖြစ်ရှိရတယ်။အဲဒီဖြစ်ဖြစ်ရှိတာကြောက်လို့အကြံဉာဏ်တွေ ဝိပဿနာဉာဏ်ဆင်းနိုင်တဲ့ပြီးတော့ရိယမညာပညာနဲ့ဆင်းနိုင်တဲ့တော့ရတ္တကိုရောက်ပြီးဘုရားဖြစ်တော်မူကြရင်လည်းဖြစ်လို့ရှင်ရဲ့ပုဂ္ဂိုလ်တွေဒီလိုပါပဲရှင်ကပါရမီဖြစ်ခဲ့ပြီးတော့ရှိရရှင်တော့ဘယ်လိုကူနဲ့ဘုရားကြီးရရတာပဲဘုရားလည်းကအဲဆိုပြောတဲ့ဘုရားနာရင် ဘာမှမကြပါဘူးသူကနိုင်ဝဲလည်းကြာဖို့မရအောင်ခဏလေးဒီတရားနာနေရင်လည်းဆရာဟောတဲ့အတိုင်းပေါ်တယ်များလေးရှုမှတ်ပြီးတော့ရှုဆိုတော့ပါဖြစ်ဆိုတော့ဉာဏ်ကရှုတော့လည်းရှိတယ်နားအားလည်းတော့ဉာဏ်ကြအခုပုဂ္ဂိုလ်တွေအဲ့လိုမျိုးမလိုတော့ ဒီလိုမျိုးအရှိမှန်တာကောင်းပါလေဒီဘဝရင်အဲဒီတယောက်ကျန်တော့ဒီပြည်စုံတော့လည်းတော့မပြည့်စုံတဲ့နောက်ဘဝပြည့်စုံရင်ကြောင်းရှိတာပေါ့အဲလိုဆိုဘာသာနဲ့ခန္ဓာ၅ပါးကမျိုးတို့တဏှာမှာရှိပြီးတော့ဉာဏ်တရားတွေလည်းဘုရားတရားတွေမပြောင်းလဲဖြစ်ပြနေတာလည်းမရှိရင်တော့မသိဘူးဒါလည်းတရားပါပဲတဲ့မိစ္ဆာဒုက္ခအနာတ္တစဉ်းစားကြည့်ရင်လည်းအမှန်တည်းကြည့်တာမဟုတ်ဘူးဒီလိုဖြစ်ပြနေတာလေး ရှိအောင်ရှိအောင်ပါဥပဒနာညာနဲ့အစစ်ကိုဖြစ်ဥပဒနာညာဖြစ်ဖြစ်ပြီးတော့ကျောင်းညိုလို့ရှိရင်တော့မညာပညာတွေရောက်ပြီးသွားနိုင်တယ်အကျိုးတော်အာထုရည်ကြီးပါတယ်အဲဒီအခုအစစ်ဖြစ်တဲ့ဒေါ်ရန်ရယ်ဖြစ်ဖြစ်မြဲနေတဲ့ပုဂ္ဂိုလ်တွေကလာပြီးတော့အာထုကြတယ်ကျိုးတော်အာထုရည်ကြီးပါတယ် ဘောဆရာလေးနဲ့မရောက်ဘူးဆိုတော့အထုံးရေးကြည့်ပါဒီကယောဂီဟောင်းများလည်းအများကြီးဟောတော်နေကိုယ်ကိုယ်တိုင်လည်းတတ်နိုင်ကြဆက်လက်ပြီးတော့အထုံးနေကအရေးကြီးပါတယ်မဆရာကြီးသာသနာတော်လုံးမှာကြားရင်ကြားလိုက်အပြုလုပ်ပြရလို့ရအောင်ဒီကအထုံးရေးကြည့်ပါအဲဒီကျိုးစရာအထုံးရှင်မျိုးလို့ဆရာတော် ယောဂီလောကုတ္တကောင်းရဆန္ဒမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ။သာ